သာသနာတော်ကြွယ်2555ခုနှစ်လူတို့ဟာကောဇာတိကလေး1383ခုနှစ်ဘုရဝတ္တန္တမူလရာတိသောင်းမုံလာတန်ရှိရနေယနေ့ရှင်မင်းဝန်သာသနာရေးတာတို့ဓမ္မတဝနာကုသိုလ်ဒူလာရောက်စီပူကြတဲ့ဓမ္မမာမကတ် တရားလူလားကြတဲ့ယောဂီတော်စင်များကိုဘုန်းကြီးဓမ္မဒါနတရားလူပေးလူမှာကဓမ္မပရာထကထာမှာလာတဲ့သံဘဟုလာသီလာဒီနာဘိက္ခုဝတ္ထုဖြင့်ဘုန်းကြီးတို့ယောဂီများကိုဘုန်းကြီးတို့ရှင်မင်းဝန်ဓမ္မမေတ္တာစုများကိုဓမ္မဒါနတရားလူပေးလူမှာဖြစ်ပါတယ် ဒီဒေသနာတော်မှာဘုရားရှင်ကိုရောမြတ်ကြီးကနာသီလပဒမတေနာဘဟုသစ္စေနဝါပနာအထဝံသမာတိလာဘေနာဝိဝိတတယနေနာဝါဖုတံမေနိခမံဒုက္ခံအပုဒုဇနာပေဝိတံဘေကဝိတသမ္မာပါတိအပတ္တောအတဝေခယံလို့ဒီလိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြား ဘယ်ပုဂ္ဂိုလ်တွေဟောကြားတာလဲဆိုတော့ယဟန်တော်များဘယ်ပုဂ္ဂိုလ်များလဲယဟန်တော်များမိမိတို့သီလနဲ့ပြည့်စုံနေပြီမိမိတို့သီလအကျင့်နေကျင့်နေကြတယ်အဲတော့သီလတွေပြည့်စုံနေပြီဖြစ်တဲ့အတွက်ဘသူမှဘာမှမကောင်းတာလည်းမပြုတ်ဘူးမကောင်းတာလည်းမပြောဘူး ဒါကြောင့်မိမိတို့ပါမဆက်လက်ပြီးထူလုပ်เสียမလိုတော့ဘူးဒီလပြည့်စုံနေပြီအချို့ချို့ယဟန်များကလည်းပဲမိမိမှာတမာတိတရားတွေပြည့်စုံနေပြီဘယ်ချိန်မှာတရားအားထုတ်အားထုတ်ငါတမာတိပြည့်စုံနေပြီဖြစ်တဲ့အတွက်ကြောင့်မို့ချက်ချင်းအရတမိတ်ချမ်းသာဖို့ချမ်းသာရနိုင်တယ်ပေါ်ပေါ်နေတယ်အချို့ပုဂ္ဂိုလ်ကလည်းပဲအကျမ်းအမြင်ဘဟုတုတ္တနဲ့ပြည့်စုံနေပြီ ချို့ပုဂ္ဂိုလ်တွေကလည်းစာပေတွေသင်ကြားစာပေတွေလေ့လာစာပေတွေလိုက်စားအခုခေတ်မှာဆိုရင်လည်းမိမိတို့သင်္นานတွေအမျိုးစုံရှိတယ်ခွန်ကြီးတို့ဘာသာရေးသင်္นานတွေဝိဓမ္မသင်္นานတွေဆိုတာလည်းရှိတယ်ပဋ္ဌာန်းသင်္นานတွေဆိုတာလည်းရှိတယ်အခြားအခြားသုတ်တသင်္นานတွေလည်းရှိတယ်ဓမ္မစကြာသင်္นานနတ္တလက္ခဏာတို့သင်္นานပရိသင်္นานရင်ကျဲမှုသင်္นานစတဲ့သင်္นานတွေအများကြီးပဲ အဲဒီလိုသင်္นานတွေကိုသွန်အောင်ဟိုသင်္นานလည်းလိုက်ဒီသင်္นานလည်းလိုက်ပါမသင်္นานတွေများပြီးခြေပြင်းအောင်လည်းစာမချက်နိုင်ဘူးသင်္นานလိုက်တာပဲနားထောင်တာပဲဒါအဲဒီလောက်နဲ့ကိုကိုကိုကျင်နာပြီးနေတာဒါကြောင့်အချမ်းမြေဘုသူတ္တတော့မရဘူးလားသင်္นานတွေလိုက်တော့ဘုသူတ္တတွေတော့ဖြစ်တယ်ဒါရင်လည်းလို့မိမိမှာဆင်းရဲငြိမ်းလောက်တဲ့အနေအထားမျိုးမရောက်နိုင်သေးဘူးဒါကြောင့်မြတ်စွာဘုရားက အဲဒီလိုဘ ਹੁ တုတအကျမ်းမြဲဘ ਹੁ တုတလောက်ပြည့်စုံရုံနဲ့လည်းပဲကိုကိုကိုကျင့်နာမနေနဲ့ဆင်းရဲမငြိမ့်နိုင်သေးဘူးတဲ့အချို့ချို့ပုဂ္ဂိုလ်ကြပြန်တော့လေဒူရင်ကျင့်နေကြအချို့ချို့ပုဂ္ဂိုလ်ကြီးကြတော့မြတ်စွာဘုရားလက်ထက်ကဒူရင်ကျင့်နေပြီမြတ်စွာဘုရားရှင်ရဲ့တပိသားဖြစ်တဲ့ရှင်မကတ္တဗမထေရကြီးနှင့်တကွရှင်မကတ္တဗမထေရကြီးရဲ့တပိသားဝကရီဟာ ဒူရင်13ပါးကိုအပြည့်စုံကျင့်တာအဲဒီမှာဒူရင်ကျင့်နေကျင့်နေတာနဲ့ပဲကိုယ့်ကိုယ်ကိုကျင့်တတ်ပြီးအားရပြီဆိုပြီးတော့တရားတွေဆက်လက်ပြီးတော့မကြိုးစားအားမထုတ်ကြဒါကြောင့်မို့အဲဒီလိုဒူတင်အကျင့်လေးကျင့်ရုံမျှနဲ့လည်းပဲကိုယ့်ကိုယ်ကိုကျင့်တတ်မနေနဲ့ချို့ချို့ပုဂ္ဂိုလ်တွေကြတော့မြတ်စွာဘုရားလက်ထက်ကတောရဆောက်တည်နေကြတောထဲမှာ ကိုယ့်ကိုအေးချမ်းခြင်းဆုံးခံခြင်းကြတော့တပိလေးပိုက်ဆုံးခံစားကိုယ့်ဟာကိုယ်ဂုဏ်တော်လေးတွေပွားနေမယ်မေတ္တာဘာဝနာတွေပွားနေမယ်အထိုင်လျောက်တင့်တင့်လျောက်ပတ်တဲ့တရားလေးအားထုတ်နေမယ်အဲဒီတောရထဲမှာဆင်ញင်ရနေရာလေးကိုကိုယ့်ဟာကိုယ်အေးချမ်းချမ်းနေနိုင်ယုံများနဲ့တချို့ကလည်းရှင်းနေကြတယ် ဒါမြတ်စွာဘုရားလက်ထက်ကတောင်ဒီလိုဖြစ်ခဲ့တဲ့ကိုယ်တွေရှိခဲ့ရင်အခုမြတ်စွာဘုရားရဲ့သက်တော်တင်ရှားမရှိတော့တဲ့နောက်ပိုင်းမှာဒီလိုနဲ့ကျင့်တတ်နေတဲ့ပုဂ္ဂိုလ်တွေရောမရှိဘူးလားရှိတယ်ကိုယ့်ကိုယ်ကိုယ်တန်းနဲ့ကျင့်တတ်တချို့ဆင်းရဲရနေရာရောက်ပြီးဆင်းရဲရနေနိုင်ဆင်းရဲရနေနေရာကိုဆင်းရဲရနေရာလေးကိုငါနေနိုင်နေဆိုပြီးကျင့်တတ်နေကြတာတပါးတဲ့ ဒါကြောင့်မို့လည်းပဲကိုယ့်ကိုယ်ကိုကျင့်တတ်လို့လည်းပဲတချို့ပုဂ္ဂိုလ်တွေကဧကစာရီတို့ဝဏဝါပီတို့ဘာတို့ညာတို့ဆိုတာတွေမိကိုယ့်ကိုယ်ကိုယ်သာကျင့်တတ်တယ်။ဒါလောက်နဲ့ကျင့်တတ်တယ်တောရဆောက်တည်နေတယ်တောရမှာနေနိုင်တယ်ဒီလိုနဲ့ကျင့်တတ်နေတယ်။အဲဒီလိုကျင့်တတ်ပြီးတော့တရားတွေကိုဖြစ်ဖြစ်စည်းစည်းအထက်ထက်ဉာဏ်တွေကိုရအောင်မကြိုးစားကြလို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးက အဲ့ဒီယဟန်တော်တွေကိုဒီနသီလပရမတေနာသတိဖြင့်ဒီကာထာလေးမြတ်စွာဘုရားဟောနသီလပရမတေနာဘဟုသစ္စေနဝပနာအထာဝံတမတိလာဘေနဝိဝိတတယနေနဝါဘူတံမိနိခမဒုက္ခံအပုထုဇနသေဝိတံဘေခုဝိတတမပါတိအပတ္တောအာသဝေခေယံ နာသီလာပဒမတေနာသီလနှင့်ပြည့်စုံယုံမြပြန်၎င်းနတ်သီလာပဒမတေနာဒူတင်အကျင့်မြဖြင့်ပြည့်စုံယုံမြဖြင့်၎င်းဘဝတိစေနာဝံအကျံအမြင်ဘဟုတုတ္တနှင့်ပြည့်စုံယုံမြဖြင့်၎င်းဝါတရား၏များများနာထားလို့နာပြီးတိယုံမြဖြင့် ဝါတရားစာပေတွေလေ့လာလိုက်စားလို့ကြားသိမှတ်သိခြင်းပြည့်စုံယုံများဖြင့်ပြည့်စုံယုံများဖြင့်၎င်းအထဒုမတဗ္ဗသမာဓိလာဘိနာသမာဓိတရားကိုရကမြဖြင့်၎င်းသမာဓိတရားလေးရပြီးစိတ်လေးတည်ငြိမ်နေတယ်တချို့ကသမာဓိတွေရသမထလုပ်ငန်းတွေလုပ်ပြီးအကြရအမြင်တွေပေါက်မြောက်တယ်ဆိုပြီးတော့ကိုကိုကိုကျင့်တတ်နေကြတယ် အဲဒီလိုကျင့်တတ်နေတဲ့ပုဂ္ဂိုလ်တွေရောမရှိဘူးလားသမာဓိလာဘေနသမာဓိတရားကိုရယုံများဖြင့်၎င်းဝိဝိဒတယနိနာဝါဆင်းရဲရာနေရာကိုနေနိုင်ယုံများဖြင့်၎င်းအပုဒုဇနာတေဝိတံပုတုဇင်တို့သည်မမီဝဲအပ်သောနိခမဒုက္ခနာဂံမိပူချမ်းသာကိုဖုဒ္ဓမိရောက်၏ဟူ၍၎င်းငါအနာဂတ်ဖြစ်နေပြီ။ ဝိပဿနာတရားတွေပွားများအားထုတ်လို့ငါသောတာပန်ဖြစ်နေပြီသဂရာကံဖြစ်နေပြီအနာကံဖြစ်နေပြီအဲ့ဒီအနာဂါဆင်းများရယုံများဖြင့်၎င်းဘိက္ခုယဟန်သည်အာတဝက်ခင်ယအာတဝတရား၄ပါးတို့၏ခင်ယကုံယဖြစ်တဲ့ရတ္တမေချမ်းသာရတ္တပူချမ်းသာတို့အပတ္တောမရောက်သေးသည်ရှိသောဝိဒာတံတိတ္တယရာခြင်းတို့မပါရိမဖြစ်ပါစေနှင့် ဣတိဧသောဘဂဝါတို့ဘုန်းတော်သခင်တရားရှင်ကိုရောမြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်းမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကအဲဒီလိုသီလအကျင့်တမာရီအကျင့်လေးလောက်နဲ့ရှင်းနာအားရမနေကြနဲ့တရားလေးနားထားလို့နားသိလေးသိနေတယ် တရားစာပေတွေလေ့လာလိုက်စားထားလို့မှတ်ပြီးလေသိနေတယ်အဲ့ဒီအသိဉာဏ်လောက်လည်းရှင်းနာအာရမနေကြနဲ့ဒီတော့မြတ်စွာဘုရားရှင်ရဲ့သာသနာမှာဘုန်းကြီးယောဂီများသီလသိက္ခာသီလအကျင့်တမာရီသိက္ခာတမာရီအကျင့်ပညာသိက္ခာပညာအကျင့်လို့အကျင့်၃မျိုးရှိတယ်အကျင့်ဘယ်နှမျိုးလဲ၃မျိုးအဲဒီအကျင့်၃မျိုးမှာသီလအကျင့်ဆိုတာက ၅ပါးသီလဖြစ်စေ၈ပါးသီလဖြစ်စေ၁၀ပါးသီဆောက်တည်ဆောင်ထိန်တာဒါကဘုန်းကြီးတို့ယောဂီများဘုန်းကြီးတို့ဓမ္မမိသားစုများ၅ပါးသီလတွေဆောင်ထိန်တာသင်ကြားဒီနေ့ဥပုံလေးဆိုတော့၈ပါးသီလတွေဆောက်တည်ဆောင်ထိန်တယ်အချို့ချို့ပုဂ္ဂိုလ်ဟာထူးထူးခြားခြားနေရာဖြင့်၁၀ပါးသီလတွေဆောက်တည်ဆောင်ထိန်တယ်အဲလိုသီလတွေစောင့်ကြည့်စောင့်ထိန်နေတာဒါသီလအကျင့်ကျင့်တာ ပါကျင့်ကျင်တာပဲရှင်သာမဏေများမှာတော့ဆေဝါသီလတွေယဟန်တော်များကြတော့ပါတိမောက္ခသံဝရသီလတွေ229တွဲသောပါတိမောက္ခသံဝရသီလခေါ်တဲ့ယဟန်တော်တို့ရဲ့ဝိနည်းသီလတွေဒါတွေစောက်တည်ဆောင်ထိန်ပြီးတော့နေတာဒါသီလကျင့်ကျင့်နေတာပါကျင့်ကျင့်နေတာလေသီလကျင့်ကျင့်ဆင်းရဲကြောင့်ကျင့်ကောင်းကျင့်မှန်တွေတည်းမှာ ဟောဒီသီလအခြေခံအဖြစ်ပဲဆင်းရဲခြင်းကြောင့်ကျင့်ကောင်းကျင့်ငါမှန်လေအဲ့ဒီသီလအခြေခံဆင်းရဲခြင်းကြောင့်ဖြစ်တဲ့အကျင့်ကောင်းကျင့်မှန်နေတဲ့မှာတော့ဒီသီလအခြေခံကျင့်မယ်။ဒါကြောင့်လဲဆိုတော့သီလပြည့်စုံစင်ကြယ်မှတမာရီဖြစ်တယ်။သီလစင်ကြယ်မှဘာဖြစ်တယ်။တမာရီဖြစ်တယ်။ စိတ်တည်ငြိမ်မှုတမာရီတွေထက်သန်အားကောင်းစွာရမှာဝိပဿနာပညာဖြစ်တယ်။တမာရီတွေထက်သန်အားကောင်းစွာရရင်ဗာပညာဖြစ်တယ်။ဝိပဿနာပညာဖြစ်တယ်။ဝိပဿနာပညာတွေဝိပဿနာဉာဏ်တွေရင့်ကျက်ပြည့်စုံပြီးဆိုမှမေပညာပူပညာဖြစ်တယ်။ဒါကြောင့်ဘုန်းကြီးတို့ယောဂီများတိလဟာအခြေခံအကျင့်တိလဟာပါခြင်းလေ။ အခြေခံဖြစ်မယ်။သီလဆောက်တည်တယ်ဆိုတာကျင်းချုပ်လိုက်တော့ဘုန်းကြီးတို့ယောဂီများယဟန်တော်ပဲဖြစ်စီသာမဏေပဲဖြစ်စီလူပုဂ္ဂိုလ်များပဲဖြစ်စီအကျဉ်းချုပ်လိုက်လို့ရှိရင်ကာယကံမှုဝစီကံမှုနှစ်ခုကိုအပြစ်ကင်းအောင်စောင့်ကြည့်ချိန်သိမ်းတာကိုသီလဆောက်တည်တယ်သီလစောင့်ထိန်တယ်သီလအကျင့်ကျင့်တယ်လို့ခေါ်တာ ကိုပြုတ်မှုကံရကံရနှုတ်အပြောဆိုဝစီကံရဘယ်နှမျိုးလဲနှမျိုးအဲ့ဒီနှမျိုးကိုအပြစ်ကင်းအောင်စောင့်စည်းထိန်းသိမ်းနေတာကိုသီလအကျင့်ကျင့်တယ်လို့ခေါ်ရတယ်ခွန်ကြီးတို့ယောဂီအဲ့ဒီမှာတေချာစီစစ်ကြည့်လိုက်၅ပါးသီလမှာပဲကြည့်ကြည့်၈ပါးသီလမှာပဲကြည့်ကြည့်၁၀ပါးသီလမှာပဲကြည့်ကြည့်ဖြစ်ကြည့်အဲ့ဒီမှာကာယကံမှုနဲ့ဝစီကံမှုဒါဒီနှစ်ခုပဲ ကိုပြုတ်မှုကာယကံနဲ့နှုတ်ပြောဆိုဝစီကံအဲ့ဒီနှစ်ခုကိုအပြည့်ကင်းစင်ကြအောင်ဖြစ်လာတယ်သူကယဟန်တော်တွေရဲ့ဝီနည်းသီလမှာပဲကြည်ကြည်ကြည့်လို့ရှိရင်ဘုန်းကြီးတို့ယောဂီများဒီသီလအကျင့်မှန်သမျှဟာကိုအပြုတ်မှု အပြည့်ကင်းစင်အောင်ရယ်နှုတ်အပြောဆိုအပြည့်ကင်းစင်အောင်အဲ့ဒီနှစ်ခုအပြည့်ကင်းစင်အောင်ဖြစ်လာတယ်ဒါသီလအကျင့်ကျင့်တယ်ဆိုတာဒီနှစ်ခုပဲဒီသီလဆောက်တည်ဆောက်ထင်းယုံနဲ့ စိတ်မနှောကံစင်ကြယ်ပါမလားဒီနောက်ဆောင်တင်းထားရုံနဲ့တော့စိတ်မနှောကံကမစင်ကြယ်နိုင်သေးဘူးဒါကြောင့်ကျမ်းဂန်များမှာသီလနာမသမာဒါနံလို့ဒီလိုဆိုထားတယ်သီလနာမသမာဒါနံသီလဆိုတာကိုယ်နဲ့နှုတ်ကိုဘယုဘယင်းမကျဲဘဲနဲ့ကောင်းမွန်စွာ ထားခြင်းလို့ဒီလိုဖွင့်ပြတယ် ခရုဘရဲမကျဲဘူးဆိုတာကအပြစ်ကင်းအောင်ပါကင်းအောင်လေဒီခရုဘရဲမကျဲဘူးဆိုတာအပြစ်ကင်းအောင်လို့ဆိုလိုပါဒါကြောင့်ကာယကံမှုဝစီကံမှုနှစ်ပါးကိုအပြစ်ကင်းအောင်စောင့်ထိန်ထားတာကိုသီလအကျင့်ကျင့်တယ်ဒီလိုခေါ်တယ်ဒါကြောင့်မို့ကာယကံမှုဝစီကံမှုနှစ်ပါးကိုစောင့်ထိန်ထားဒါဒီသီလမှတ်ကြည့်ပေါ့ကျန်ပြီးတော့ဒီသီလစောင့်ထိန်တာနဲ့စပ်ပြီးတော့စဉ်းစားကြည့်ပေါ့ ဇပန်သီလစောင့်တည်စောင့်ထိန်ထားတယ်ဒီနေ့ဥပုပ်ဥပုပ်နေမို့ဒီလိုဇပန်သီလစောင့်တည်စောင့်ထိန်ထားတော့စောင့်တည်နေမကြတော့ညဘက်ကြတော့သမင်းစားတယ်စောင့်တည်နေမကြတဲ့ပုဂ္ဂိုလ်မှာညဘက်ကြတော့ပါစားတယ်သမင်းစားတယ်သမင်းစားတော့စားခြင်းစိတ်မဖြစ်ဘူးလားစားခြင်းစိတ်ဖြစ်တယ်သို့တော်လည်းပဲစားရလား မိမိသီလစောင့်တည်စောင့်ထိန်ထားတဲ့အတွက်မသားစားကျင်စိတ်ဖြစ်ပေါ်များတော်လည်းပဲအဲ့ထမင်းမစားတဲ့အတွက်သီလကျိုးသလားမကျိုးဘူးလားကဲသီလမကျိုးဘူးသို့တော်စားကျင်စိတ်လောဘတော့မဖြစ်ဘူးလားစားကျင်တဲ့စိတ်လောဘတော့ဖြစ်နေတယ်ဒါပေမဲ့မစားပဲစောင့်ထိန်ထားလိုက်တဲ့အခါကလည်းကြတော့သီလတော့မပြည့်စုံဘူးလား သီလပြည့်စုံတယ်ထို့တော့လောဘစိတ်တော့အဖြစ်ခံပြီးတော့မနေရပေဘူးလားရကျင်တဲ့စိတ်လောဘကြီးဖြစ်နေတယ်အဲ့ဖြစ်ခံနေရတယ်ဒါကြောင့်မို့ဒီသီလမနောကံကိုတော့ဖြင့်ထိနိုင်သလားမထိနိုင်ဘူးလားနေသီလကမထိနိုင်ဘူးစိတ်မနောကံဘာနဲ့ဘာကိုပဲထိပေးနိုင်တယ်လဲဆိုရင်ကာယကံနဲ့ဝစီကံကာယကံနဲ့ဝစီကံခေါ်တဲ့ကိုယ်နဲ့နှုတ်ကိုယ်သာဟောဒီသီလက ထိန်းပြီးတော့ထားနိုင်တယ်စိတ်မနှောကံကိုထိန်းပြီးတော့ထားနိုင်ရလားထားနိုင်သို့တော်လည်းပဲကိုယ်နဲ့နှုတ်ပဲထိမ့်ပေးနိုင်လို့ဒီကိုယ်နဲ့နှုတ်အပြစ်ကင်းစင်ကြယ်နေပြီဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကိုလူရင်ကြီးခေါ်မလားလူရိုင်းခေါ်မလားတိလလုံကြုံနေပြီတိလစင်ကြယ်နေပြီဆိုရင်ဒီပုဂ္ဂိုလ်လူရင်ကြီးတယ် ကာယကံမကောင်းမှုတွေလည်းသူပြုသေးလားသူတက်တတ်တာဒုစာခေါ်တာသူတန်အိယာမာတာမူရင်မေလျောစီတဲ့ရက်သေးစာတောက်စားတာဒီနေ့သူသီလစောင့်သိမ့်ထားတဲ့အတွက်သူပြုသေးရဲ့လားမပြုတော့ဝစီကံအနေအားဖြင့်မဟုတ်မမှန်တဲ့စကားကိုလည်းသူမပြောတော့ကြံထမ်းတဲ့စကားတွေမပြောတော့နှစ်သာရမရှိတဲ့စကားတွေမပြောတော့ဂုံးတိုက်တဲ့စကားတွေမပြောတော့ဘူး အဲဒီမှာဝစီကံအနေအားဖြင့်လည်းပဲမကောင်းတာတွေအပြောဆိုတွေမကောင်းတဲ့အပြောဆိုတွေရှောင်ကျင်တယ်။ကာယကံအနေအားဖြင့်လည်းပဲမကောင်းတဲ့အပြုမူတွေရှောင်ကျင်တယ်။အဲလိုရှောင်ကျင်နေပြီဆိုရင်ဒီပုဂ္ဂိုလ်ဟာလူရင်ကျေးတယ်။မရင်ကျေးဘူးလားဗျာ။လူတော့ရင်ကျေးတယ်စိတ်တော့ရင်ကျေးပြီလား။စိတ်ကတော့မရင်ကျေးသေးဘူး။စိတ်ကတော့မရင်ကျေးသေးဘူး။စိတ်ရင်ကျေးတယ်ဆိုတာကစိတ်ထဲမှာလောဘဒေါသမောဟတွေအဝင်နေသွားတယ် ဓမ္မမဟုတ်လို့ရှိရင် လောဘဒေါသမောဟတွေငြိမ်းသွားတဲ့အခါကျမှဒီစိတ်ဟာယဉ်ကျေးတယ်ခေါ်တာလေလောဘဒေါသမောဟစိတ်တွေထူပြောရင်ထူပြောသလောက်အဲ့ဒီစိတ်ဟာရိုင်းလို့မယ်မယဉ်ကျေးသေးဘူးရိုင်းရိုင်းဆိုင်တဲ့စိတ်ပဲလောဘဒေါသမောဟနဲ့မောဟနေရင်နေသလောက်အဲ့ဒီပုဂ္ဂိုလ်ရဲ့စိတ်ဟာယဉ်ကျေးတယ်လို့ခေါ်တာ လုံးဝလောဘဒေါသမောဟတွေကိလေသာတွေငြိမ့်သွားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ကိုလုံးဝယဉ်ကျေးတဲ့ပုဂ္ဂိုလ်လို့မခေါ်ရဘူးလားကဲအဲ့ဒီလိုလုံးဝယဉ်ကျေးတဲ့ပုဂ္ဂိုလ်တွေဆိုတာပုဂ္ဂိုလ်မျိုးတွေဟာဘယ်လိုပုဂ္ဂိုလ်မျိုးတွေလဲဆိုရင်ဘုန်းကြီးတို့ဗုဒ္ဓသာသနာမှာယန္တာပုဂ္ဂိုလ်တွေယန္တာပုဂ္ဂိုလ်တွေလောဘဒေါသမောဟတွေရှိသေးရလားဣသိကဗုဒ္ဓအရှင်မြတ်တွေလောဘဒေါသမောဟကိလေသာတွေရှိသေးရလား သဗ္ဗညုတဉာဏ်တော်ပိုင်ရှင်ဖြစ်တဲ့မြတ်စွာဘုရားလောဘဒေါသမောဟကိလေသာတွေရှိသေးရဲ့လားဒီကိလေသာတွေလုံးဝငြိမ်းသွားပြီအဲလိုလုံးဝငြိမ်းသွားပြီဆိုရင်လုံးဝယဉ်ကျေးတဲ့ပုဂ္ဂိုလ်လို့မခေါ်ရဘူးလားဗျာအေးဒါကြောင့်မြတ်စွာဘုရားရှင်ဟာဒီကိလေသာတွေလုံးဝငြိမ်းသွားပြီဒါကြောင့်တန်တော်သောဘဂဝါဓမ္မထာယဓမ္မတေတိတိတဲ့ သောဘေကဝါကျွန်ုပ်တို့များ၏အာထာကိုယ်ွယ်ရာအစစ်ဖြစ်တော်မူတော်သူမြတ်စွာဘုရားသည်မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးဟာတန်တော်မြင်ကြားတွေ့ရာကြံသိရာမှကိလေသာအငြိချေကင်းစင်ဝေလျက်ရင်ကြည်တော်မူပြီးသည်ဖြစ်၍ဓမ္မထာယတတ္တဝါအများကျွန်ုပ်တို့အားလည်းအလားတူပင်ရင်ကြည်ကြပါစေခြင်းအကျိုးငှာ ဓမ္မရင်ကျေးစေရန်တရားမှန်ကိုဒေတိတိကရုဏာရှိသောပညာအားဖြင့်ဟောကြားတော်မူခဲ့ပါ၏မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟာကိုတော်တိုင်းကလည်းပဲဘုန်းကြီးတို့ကိုတော်တိုင်းလည်းပဲရိုင်းဆိုင်ညံ့နှွမ်းတဲ့ကိလေသာတွေဝေးတဲ့အတွက်ကိုတော်တိုင်းယဉ်ကျေးတော်မူကြည်ပြီ အဲဒီလိုကိုတော်လည်းယဉ်ကျေးတော်မူပြီးပြီဖြစ်၍ရှင်တော်ဘုရားသတ္တဝါအများကိုလည်းပဲဒီကိလေသာညစ်ကြေးကင်းစင်ဝေယဉ်ကျေးစေဖို့ရာတရားတွေဟောခဲ့သလားမဟောခဲ့ဘူးလားဗျာဒီတရားတွေဟောခဲ့တယ်ဒီတော့ကိလေသာရှိနေတဲ့စိတ်ဟာရိုင်းသလားယဉ်ကျေးသလားရိုင်းနေကိလေသာကင်းသွားပြီဆိုရင်ဘာဖြစ်သွားပြီလဲယဉ်ကျေးသွားပြီထို့တူပဲတဲ့ ကိုယ်နဲ့နှုတ်မှလည်းအပြစ်ကင်းစင်ကြယ်နေပြီဆိုရင်ယဉ်ကျေးတယ်အပြစ်မကင်းသေးဘူးဆိုရင်မယဉ်ကျေးဘူးရိုင်းတော့မယ်ဒါကြောင့်မို့အဲ့ဒီကိုယ်နဲ့နှုတ်ကိုအပြစ်ကင်းအောင်ဘာနဲ့ထိရတယ်လဲဆိုရင်သီလနဲ့ဘာနဲ့ထိရလဲမြေသီလနဲ့ထိရတယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများကိုယ်နဲ့နှုတ်အပြစ်ကင်းမှုအတွက်ဟောဒီသီလမိမိတို့စောင့်ထိန်ထားတဲ့သီလ ရိုးရိုးသေးသေးစောင့်ထိန်နေတဲ့ပုဂ္ဂိုလ်ဟာကိုယ်လည်းကာယကံအပြစ်ကင်းတယ်။နှုတ်ဝစီကံအပြစ်ကင်းတယ်။အဲဒီကိုယ်နဲ့နှုတ်အပြစ်ကင်းဖို့အတွက်ဘုန်းကြီးတို့ယောဂီများဒီသီလကိုစောင့်ထိန်ရတာ။သီလဆိုတာကိုယ်နှုတ်များကို ကောင်းစွာထားဖို့ကျင့်ရသလေ။ကိုယ်နဲ့နှုတ်ကိုကောင်းစွာထားဖို့ကျင့်ရ။သီလနာမသမာဒါနံဆိုတဲ့ပါဠိ။သီလသောက်တည်ဆိုတာကိုယ်နဲ့နှုတ်ကိုကောင်းစွာထားဖို့ ကောင်းစွာထားဖို့ဆိုတာအပြစ်ကင်းအောင်လားအပြစ်ရှိအောင်လားအေးအပြစ်ကင်းအောင်ထားဖို့ဒါကြောင့်မို့ကိုယ်နဲ့နှုတ်အပြစ်ကင်းသွားပြီဆိုရင်ဒီပုဂ္ဂိုလ်ကောင်းကျိုးပေးမလားဆိုးကျိုးပေးမလားအေးကောင်းကျိုးပေးမှာပဲကိုယ်နဲ့နှုတ်အပြစ်ကင်းလုံးကြုံပြီဆိုရင်သူ့ကိုအားလုံးကအများက လူရင်ကြီးခေါ်မလားလူရိုင်းခေါ်မလားအေးလူရင်ကြီးခေါ်ပဲစိတ်ပါလုံရင်သွားရင် အဲ့ဒီပုဂ္ဂိုလ်ကောင်းမလားမကောင်းဘူးလားဒီပို့ပြီးတော့ကောင်းတာပေါ့ဒါပေမဲ့စိတ်ပါလုံရင်ကောင်းတယ်ဆိုတာကစိတ်ထဲမှာကိလေသာမဝင်ဘဲနဲ့လုံခြုံမိလုံခြုံပြီးတော့ယဉ်ကျေးမယ်ဆိုရင်ပို့ပြီးကောင်းပါတယ်သို့တော့သီလဆောက်တည်ဆောင်ထင်းယုံလေးနဲ့တော့ဖြင့်ဒီစိတ်ယဉ်ကျေးနိုင်မလားမယဉ်ကျေးနိုင်ဘူးလားယဉ်ကျေးနိုင်ဒီတော့စိတ်ပါယဉ်ကျေးရင်ပို့ကောင်းတဲ့အတွက် စိတ်ပါယဉ်ကျေးအောင်ပို့ပြီးတော့ကြိုးစားအားထုတ်ဖို့ရမလိုအပ်ဘူးလားဗျာဆိုပါတယ်စိတ်ပါယဉ်ကျေးအောင်ဆိုရင်ဘုန်းကြီးတို့ယောဂီများသီလစောင့်တည်ယုံလေးနဲ့တော့ရပါမလားမရနိုင်သီလစောင့်တည်ယုံလေးနဲ့တော့မရနိုင်ဘူးဘုန်းကြီးတို့ယောဂီများဒီတော့ဘာလို့ရမလဲဆိုတော့စိတ်ပါလုံအောင်ပို့ပြီးကြိုးစားရစိတ်ပါလုံဖို့အတွက်ဆိုရင်သီလစောင့်တည်ယုံလေးနဲ့မရတော့ဘာဝနာပွားရဘာပွားရလဲ ပြီးဘာဝနာပွားရတယ်။ကိုယ်ရောနှုတ်ရောအပြစ်ကင်းလုံခြုံအောင်စောင့်ထင်းရတာနဲ့စိတ်အပြစ်ကင်းလုံခြုံအောင်စောင့်ထင်းရတာဘယ်ဟာကပိုပြီးတော့ခက်တယ်လဲအေးစိတ်ကိုလုံခြုံအောင်စောင့်ထင်းရတာကပိုပြီးတော့မခဲရင်ပိုပြီးတော့ခက်ခဲတယ်ပိုပြီးတော့လည်းခဲရင်လည်းဒါကြောင့်အခုဘုန်းကြီးတို့ယောဂီများဒီဝိပဿနာတရားအားထုတ်တဲ့နေရာမှာ ဘုန်းကြီးတို့အားထုတ်တဲ့ပုဂ္ဂိုလ်များသလားနည်းသလားအားထုတ်ဖို့ကနည်းတယ်။ဘာကြောင့်နည်းတာလဲဆိုရင်လွယ်လို့လားခက်ခဲလို့လားအင်းစိတ်ကိုအခုကိုယ်တိုင်ဝင်ပြီးတော့တရားကွယ်မှာဝင်ပြီးအားထုတ်တဲ့အခါစိတ်တင်ငြိမ်မှုတမာရီရအောင်အားထုတ်နေရသိခက်ခဲတာပဲအင်မတန်ကိုခက်ခဲတယ်အရှိတ်ခဲမှာပန်ကံအောက်မှာရွှေတီတီကြာအဲ့ဒီလောက်ပင်မန်းတယ် စိတ်ကလေးကိုဘယ်မှမထက်အောင်စောင့်ရှောက်ထိန်းသိမ်းရအဲ့လောက်ပြန်မှန်းနေပူကျဲကျဲထဲမှာသွားပြီးပေါက်ပြားကြီးတစ်လက်နဲ့မြေကြီးတူးနေရတာတည်းပို့ပြီးပြန်မှန်းတယ်ဒီစိတ်ကလေးထိန်းသိမ်းရတာအဲကြောင့်လေဆိုတော့မိမိရဲ့အသက်နဲ့အမျှလွတ်လာခဲ့တဲ့စိတ်ငါးမြအာယုကာမဂုဏ်တွေနဲ့ပျော်မွေ့နေတဲ့စိတ်သားနဲ့ပျော်မွေ့သမီးနဲ့ပျော်မွေ့ဇနီးနဲ့ပျော်မွေ့ခင်မွန်းနဲ့ပျော်မွေ့စီးပွားနဲ့ပျော်မွေ့အလုံးနဲ့ပျော်မွေ့ အဲဒီလိုပျော်မွေ့ပြီးဒါရင်လွတ်ထားခဲ့တဲ့စိတ်ကိုအခုမှတရားကွင်မှာတင်ပြီးတော့တရားနဲ့ပျော်မွေ့အောင်ကြိုးစားရဲဆိုတာလွယ်ပါမလားဗျာလုံးဝကိုမလွယ်တာဘုန်းကြီးတို့ယောဂီများဒါကြောင့်မို့စိတ်ပါစိတ်ကိုလုံးကြုံအောင်စောင့်ထင်းရတာခက်ခဲတယ်အဲဒီပို့ပြီးတော့ခက်ခဲတယ်သီလစောင့်တည်ယုံလေးနေတော့ဖြင့်ဒီစိတ်ကမလုံးကြုံဘူးစိတ်ကိုလုံးကြုံစေခြင်းရင်ဘာဝနာပွားမပွားရမလဲ ဘာဝနာပွားတဲ့အခါမှာသမာဓိဘာဝနာခေါ်တဲ့သမထကမ္မထာရင်လည်းအာထုတ်ပညာဘာဝနာခေါ်တဲ့ဝိပဿနာကမ္မထာရင်လည်းအာထုတ်အဲဒါလို့ဘာဝနာတရားပွားများအာထုတ်မှသာစိတ်ထဲမှာလောဘဒေါသမောဟအညစ်အကြေးတွေမတင်မဲနဲ့စိတ်လုံးမယ်ကိုယ်ရောနှုတ်ရောစိတ်ရောသုံးပါအောင်သုံးပါလုံး လုံခြုံသွားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ချမ်းသာမလားဆင်းရဲမလားချမ်းသာလေဒါကြောင့်ဘုန်းကြီးတို့ယောဂီများအဲ့ဒီလိုကိုယ်ရောစိတ်ရောဆင်းရဲငြိမ့်ပြီးချမ်းသာဖို့အတွက်ဆိုရင်ပထမအခြေခံဖြစ်တဲ့သီလစင်ကြင်အောင်စောင့်ထိန်ဖို့မလိုဘူးလားေးသီလစောင့်တည်ဆောင်ထင်ခြင်းအပြင်ကိုယ်နဲ့နှုတ်အပြစ်ကင်းစင်ကြယ်သွားရောအပြစ်ကင်းစင်ကြယ်သွားတော့အဲ့ဒီပုဂ္ဂိုလ်မှာ မိမိရဲ့ကိုပြုမှုနှုတ်ပြောဆိုအဲ့ဒီကိုပြုမှုနှုတ်ပြောဆိုကိုပြန်ပြန်ပြီးတော့တွေးမိတဲ့အခါရှင်းရှင်းနေတာတွေ့မလားညံ့နှွမ်းနေတာတွေ့မလားအပြစ်ကင်းတာတွေ့မလားအပြစ်ရှိတာတွေ့မလားအဲ့ဒီလိုကာယကံမှုကိုပြုမှုကလည်းအပြစ်ကင်းစင်ကြယ်နေတယ်ဝစီကံမှုနှုတ်ပြောဆိုတာလည်းအပြစ်ကင်းစင်ကြယ်နေပြီဆိုတော့ အဲ့ဒါများပြန်ပြီးတော့စဉ်းစားမိမယ်ဆိုရင်အဲ့ဒါလေးများတွေးမိမယ်ဆိုရင်ဘုန်းကြီးတို့ယောဂီများအဲ့ဒီပုဂ္ဂိုလ်ရဲ့စိတ်ထဲမှာလေစိတ်တွေညင်နွမ်းဆင်းရဲသွားမလားကြည်လင်ချမ်းသာသွားမလားအေးကြည်လင်ချမ်းသာသွားမယ်အဲ့တော့သီလစင်ကြယ်သီလစင်ကြယ်အောင်စောင့်တည်စောင့်ထင်းတဲ့ပုဂ္ဂိုလ်ဟာမိမိရဲ့မိမိကိုယ်ကိုဘယ်ချိန်ဘယ်အခါမျိုးမဆိုပြန်ပြန်ပြီးတော့ စဉ်းစားနဲ့စပ်ပြီးတော့ဆင်ခြင်စဉ်းစားကြည့်လိုက်တိုင်းကြည့်လိုက်တိုင်းပေါ့စိတ်ဟာကြီးနေရှင်ပြဝမ်းပန်မှုရတဲ့အတွက်ချမ်းသာရစိတ်ဟာကြီးနေကြီးနေရှင်ပြဝမ်းပါပြီးတော့ချမ်းသာရအဲ့ဒီချမ်းသာရတဲ့အတွက်ဒီချမ်းသာနေတဲ့စိတ်နဲ့ဘာဝနာတစ်ခုခုပေါ့သမထဘာဝနာပဲဖြစ်စီဝိပဿနာဘာဝနာပဲဖြစ်စီအဲ့ဒီဘာဝနာတစ်ခုခုကိုပွားများအားထုတ်လိုက်မယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာ စိတ်တည်ငြိမ်မှုနိမ့်ရမှာလားမြန်မြန်ရမှာလားစိတ်တည်ငြိမ်မှုမြန်မြန်ရအဲ့ဒါဘာကြောင့်လဲသီလညံ့ွားနေလို့လားစင်ကြယ်နေလို့လားကြည်ပြီးတော့သီလစင်ကြယ်ခြင်းဟာစိတ်တည်မာတိရခြင်းရဲ့ကောင်းသောအကြောင်းအထောက်အပံ့မဟုတ်ဘူးလား။ဒါလေးသတိထားဖို့ပဲ။ဘုန်းကြီးတို့ယောဂီများဒီသီလလေးကိုပဲတချို့ကသီလကိုလေးကလို့မပြုဘူး အခုခေတ်မှာပို့ပြီးတော့တောင်းဆိုနေတယ်။ဒီလားတွေကိုအလေးကလို့မကြည့်ကြအောင်။ဟောဒါလေးတစ်ခုကျိုးသွားရုံနဲ့ကိစ္စမရှိပါဘူးဆိုတဲ့ပုဂ္ဂိုလ်ကများတယ်။ဒါလေးတစ်ခုပြတ်ပြီးသွားရုံနဲ့ဘာမှကိစ္စမရှိပါဘူးဆိုတာများ။ဒီလားတစ်ခုခုကျိုးသွားပေါက်သွားကြောင်သွားကြားသွားဆွန့်သွားကွက်သွားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့ဒီလားစင်ကြယ်တယ်ပြောလို့ရသေးရဲ့လား။လုံးဝမရတော့အဲ့ဒီမစင်ကြယ်တဲ့ပုဂ္ဂိုလ်ဟာပြန်ပြီးတော့ကိုယ်ဒီလားစင်ကြယ်တိုင်းစင်ကြယ်တိုင်း မစင်ကြဲတော့စိတ်ချမ်းသာမလားစိတ်တွေဆင်းရဲမလားအဲ့ဒီစိတ်ဆင်းရဲကိုဆင်းရဲမှုနဲ့စိတ်ဆင်းရဲကိုဆင်းရဲတဲ့စိတ်နေတယ်တရားအထုတ်ကြည့်သားတမာတိရပါမလားမရဘူးစိတ်တွေသိဆင်းရဲနေတဲ့ပုဂ္ဂိုလ်ဘယ်တော့မှတမာတိမရဘူးတချို့ကအမလီအိမ်မနေရတာစိတ်ဆင်းရဲလို့သားတွေပြောလို့မရလို့စိတ်ဆင်းရဲလို့ရိတ်တာလားဒီလောက်ဆင်းရဲနေတဲ့ပုဂ္ဂိုလ်ဒီစိတ်ဘယ်လိုထိမှာလဲ ကဲသမီးတွေပြောလို့မရလို့အင်းကဘယ်လိုကြောင်းမို့အာအဲ့ဒီမှာအမျိုးမျိုးအပုံပုံနဲ့အဲ့ဒီလိုပြဿမျိုးတွေနဲ့ရိတ်တာလာပြီးတော့တရားအားထုတ်တာတကယ်တမ်းကျတော့တရားအားထုတ်ပြီဆိုရင်စိတ်ကြီးကြီးနေနေဖို့မလိုအပ်ဘူးလားဗျာစိတ်ကြီးကြီးနေနေဖို့လိုအပ်တယ်အထူးအားဖြင့်ဒီအခြေခံဖြစ်တဲ့တိလအကျင့်ဒီတိလစင်ကြယ်ခြင်းဟာစိတ်တည်ငြိမ်မှုတမာရီရခြင်းရဲ့ကောင်းတဲ့အကြောင်းထောက်ပံ့ဖြစ်တယ်ဒါကြောင့်မို့စိတ်တည်ငြိမ်မှု အဲစိတ်တည်ငြိမ်မှုတမာတိရဖို့အတွက်ဆိုရင်မိမိတို့စောင့်ထိန်ထားတဲ့သီလစင်ကြယ်အောင်စောင့်ထိန်ဖို့မလိုအပ်ဘူးလားဗျာဒီစိတ်တည်ငြိမ်မှုတမာတိတက်တာအားကောင်းစွာရခြင်းရခြင်းရင်သီလကိုစင်ကြယ်စွာစောင့်ထိန်ပါအဲဒီသီလစင်ကြယ်လို့ရှိရင်မိမိရဲ့ကိုယ်ပြုမှုနှုတ်ပြောဆိုရင်အပြစ်ကင်းမှုစင်ကြယ်မှုကိုစင်ကြယ်မိတွေးမိတိုင်းစိတ်ဟာကြည်နူးရှင်ပြဝမ်းမြောက်ဝမ်းသာဖြစ်ရတယ် အဲ့ဒီဝမ်းသောဝမ်းသာဖြစ်ရတဲ့အတွက်စိတ်ကလည်းဘာဖြစ်သွားလဲချမ်းသာတယ်အဲ့ဒီချမ်းသာတဲ့စိတ်နဲ့ချမ်းသာတဲ့ကိုယ်နဲ့တရားလေးထိုင်ပြီးတော့ရှုမှတ်လိုက်တာတထိုင်တော့အဲ့ဒီလိုရှုမှတ်လိုက်ပြီဆိုလို့ရှိရင်စိတ်တည်ငြိမ်မှုတမာရီညံ့ညံ့မရဘူးလားအေးစိတ်တည်ငြိမ်မှုတမာရီရလို့တမာရီထက်တာအားကောင်းပြီဆိုလို့ရှိရင်ရှုတိုင်းရှုတိုင်းဟာ ရုပ်သဘောနာမ်သဘောအဖြစ်ပြသဘောသိမြင်နိုင်တဲ့ဝိပဿနာဉာဏ်နဲ့မရနိုင်ဘူးလားဒီဝိပဿနာဉာဏ်အားဖြင့်ပြည့်စုံပြီဆိုရင်မဉဏ်ပူဉဏ်နေရောမဖြစ်ပေါ်နိုင်ပေဘူးလားဒါကြောင့်မြတ်စွာဘုရားကသမာဓိဘိက္ခဝေပါဝေထာပါတယ်လေသမာဓိဘိက္ခဝေပါဝေထာတဲ့ချက်သားတို့ဘိက္ခဝေယဟန်တို့သမာဓိစိတ်တည်ကြည်မှုသမာဓိကိုပါဝေထာမိမိတန်တန်မှာဖြစ်ပွားစေကြကုန်လော စိတ်တည်ငြိမ်မှုတမာတိဖြစ်အောင်ဉာဏ်ဉာဏ်ကြီးရှုပွားကြဒီနေ့ထိုင်ပြီးရှုနေတဲ့ပုဂ္ဂိုလ်ဟာလည်းစိတ်တည်ငြိမ်မှုတမာတိဖြစ်ဖို့ရှုကြရပ်ပြီးရှုနေတဲ့ပုဂ္ဂိုလ်ဟာလည်းစိတ်တည်ငြိမ်မှုတမာတိဖြစ်ဖို့ရင်းရလျှောက်ပြီးရှုနေတဲ့ပုဂ္ဂိုလ်ဟာလည်းစိတ်တည်ငြိမ်မှုတမာတိဖြစ်ဖို့အခုရှုမှတ်နေတယ်ဆိုတာစိတ်တည်ငြိမ်မှုတမာတိဖြစ်ဖို့ရှုနေတာဘာဖြစ်ဖို့ရှုနေတာလဲဟင်တမာတိဖြစ်ဖို့ရှုနေတာ ဒီတိုင်းငင်းနေတွေးနေုံနဲ့သမာဓိဖြစ်ပါမလားငုတ်တုတ်ထိုင်ပြီးငိုက်နေုံနဲ့သမာဓိဖြစ်ပါမလားသမာဓိဖြစ်ချင်ရင်ဝိရိယစိုက်ပြီးတော့တတိလေးကတ်ထားဖို့မလိုအပ်ဘူးလားအဲအဲ့ဒီလိုဝိညာဉ်ဆိုင်တတိလေးကတ်ထားပြီဆိုရင်ရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်လေးကတ်တည်နေပြီဆိုရင်ဟိုကပေါ်လာလိုက်ဒီကမစိတ်လေးမှလိုက်ဟိုကပေါ်လာလိုက်မစိတ်လေးမှလိုက်နောက်တစ်ခါပေါ်လာလိုက်မစိတ်လေးမှလိုက် အဲ့လိုကိုအာယုံကိုတခါနဲ့မစိတ်လေးနဲ့တခါနဲ့မပြတ်အောင်မလွတ်အောင်ကပ်ကပ်ပြီးရှုမှတ်နေလို့ရှုမှတ်အားတွေကောင်းလာပြီကောင်းလာပြီဆိုရင်တည်ကျင်မှုအားတွေရောမကောင်းဘူးလားတည်ကျင်မှုအားတွေကောင်းလာပြီဆိုရင်သိမှုဆိုတဲ့ဉာဏ်တွေဟာထက်မလားတုံးမလားအေးထက်လာမယ်သမာဓိရပြီဆိုရင်သမာဓိတော့ယထာဘူတံပဇာနာတိတဲ့သမာဓိတော့စိတ်တည်ငြိမ်မှုသမာဓိအားကောင်းလာတဲ့ပုဂ္ဂိုလ်ဟာတဲ့ စိတ်တည်ခြင်းမှုတမာတိအားကောင်းလာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ယထာဘူတံတဲ့ရုပ်တဘာဝနံတဘာဝအမှန်တိုင်းပသနာတိသိလိမ့်မယ်စိတ်တည်ခြင်းမှုတမာတိရပြီဆိုရင်တို့အတူအရှုခံရုပ်တဘော ရှုသိနေတဲ့နံတဘောအဲ့ဒီသဘောလေးတွေသိလာမယ်ယောဂီတို့ပင်နိုင်ကိုရှုနေတဲ့ကမ္မထာကိုပြောရမယ်ဆိုရင်ဖောင်းတယ်လို့ရှုနေရင်ရှုစိတ်ကဒီဖောင်းမှုအာယုန်လေးပေါ်မှာတည်နေပြီဆိုရင် မိမိရဲ့စိတ်ဆိုတာကဖောင်းနေသိသွားတဲ့အသည့်ကြတော့တင်းပြီးကားလာတဲ့သဘောလေးသိတယ်။ဒိနေဆိုရင်ဒီခါလေးရောပြီးတော့ဒီခါလေးရွေ့ရွေ့ရွေ့ရွေ့ချသွားတဲ့သဘောလေးပဲသိတယ်။ဝမ်းမိုက်ဆိုတဲ့တဏ္ဍထင်လေးရလား။မထင်တော့ဘူးတကယ်သူ့ရဲ့သဘာဝလေးအတိုင်းပဲသိနေတယ်။နောက်ပြီးတော့ဒီတင်းမှုလေးဟာလေးပဲတင်းပြီးတော့ဒီခါလေးကုံဆုံးချုပ်ပြောက်သွား။ရုံးမှုလေးဟာလေးပဲရော့ပြီးတော့ကုံဆုံးချုပ်ပြောက်သွား။ မြဲတာလားမမြဲတာလားဒီအဲ့ဒီမမြဲတဲ့သဘောကိုအမှန်တိုင်းသိပြီဆိုရင်ဒါဝိပဿနာဉာဏ်မဖြစ်ဘူးလားဒီယထာဘုဒ္ဓံပဇာနာတိယထာဘုဒ္ဓံပဇာနာတိတမာတိတောယထာဘုဒ္ဓံပဇာနာတိတမာတိရလာပြီတမာတိဖြစ်လာပြီဆိုရင်ယထာဘုဒ္ဓဉာဏ်ရမယ်ဆိုတာယထာဘုဒ္ဓဉာဏ်ဆိုတာအမှန်သိလားအမှားသိလား ရေအမှန်တိုင်းသိတဲ့ဉာဏ်ရုပ်ကိုရုပ်သဘောတိုင်းသိတဲ့ဉာဏ်နာမ်ကိုနာမ်သဘောတိုင်းသိတဲ့ဉာဏ်အဲဒီလိုမမြဲတာကိုမမြဲတဲ့အတိုင်းဆင်းရဲတာကိုဆင်းရဲတဲ့အတိုင်းအဆိုးမရတာကိုအဆိုးမရတဲ့အတိုင်းသိတဲ့ဉာဏ်အဲဒီဉာဏ်ကိုဝိပဿနာဉာဏ်လို့ခေါ်တယ်ဒီဉာဏ်นี่အဆင့်ဆင့်ရင့်ကျက်ပြည့်စုံသွားပြီဆိုတဲ့အခါကျတော့မဉဏ်ဖူဉဏ်မရပေဘူးလားဒီဒီတော့အဆင့်ဆင့်ပဲဘုန်းကြီးတို့ယောဂီများပထမသီလပြည့်စုံစင်ကြယ်ပါစေဟုတ်တယ်မလား ဒုတိယကျင့်ကြံပြည့်စုံတဲ့သီလကိုအခြေခံပြီးတော့ဘာဝနာတရားပွားများအားထုတ်ပါအဲ့ဒီခါမှာသီလစင်ကြယ်ပြည့်စုံတဲ့အတွက်ကြီးငြိမ်မှုတမာတိဉာဏ်များမရပေဘူးလားကဲစိတ်ကြီးငြိမ်မှုတမာတိထက်တန်အားကောင်းပြီဆိုလို့ရှိရင် ရုပ်သဘောနာမ်သဘောအဖြစ်ပြသဘောတွေကိုသိတဲ့ဝိပဿနာဉာဏ်နဲ့ရှင်းရှင်းလင်းလင်းတန်တန်စင်စင်မဖြစ်ပေါ်နိုင်ဘူးလားကဲဒီဝိပဿနာဉာဏ်တွေမှာတစ်ဆင့် တစ်ဆင့်နဲ့တစ်ဆင့်မြင့်လို့ရင့်တန်ပြည့်စုံသွားပြီဆိုရင်မဉဏ်ဖူဉဏ်မဖြစ်ပေါ်ပေဘူးလားကဲသူ့အဆင့်နဲ့သူပဲဘုန်းကြီးတို့ယောဂီများသူ့အဆင့်နဲ့သူပဲပထမအဆင့်ကသီလဒုတိယအဆင့်ကသမာဓိတတိယအဆင့်ကပညာသူ့အတူအဆင့်ဆင့်နောက်ဆုံးသရုပ်တအဆင့်ကဝိပညာပူပညာအဲ့လိုအဆင့်ဆင့်ပဲအဲ့လိုအဆင့်ဆင့်ပဲပြီးတော့နောက်ဆုံးဝိပဿနာဉာဏ်အားကြီး ပြည့်စုံပြီဆိုရင်ကတော့ပြင်မချမ်းသာပူချမ်းသာနိဗ္ဗာန်ချမ်းသာကိုကိုယ်တိုင်တွေ့ရပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဆင်းရဲငြိမ်းမလားမငြိမ်းဘူးလားဆင်းရဲငြိမ်းပြီဒါကြောင့်ကိုကသီလလေးပြည့်စုံစင်ကြယ်နေတယ်ဆိုယုံနဲ့ငါသီလပြည့်စုံနေပြီကာယကံမှုဘယ်သူမှလည်းမပြုဘူးဝစီကံဘယ်သူမှလည်းငါမဟုတ်တာမပြောဘာမှမလုပ်ဘူးငါလုပ်နေတရားတရားအထုတ်စရာမလိုဘူးလို့တချို့ပုဂ္ဂိုလ်ကပြောကြတာရှိသေးတယ်ငါမကောင်းတာဘာမှမလုပ်ဘူးတဲ့ မလုပ်တဲ့အတွက်ကြောင့်တရားသွားအထုတ်เสียမလို့တရားအားမထုတ်ရင်ဒီပုဂ္ဂိုလ်ဆင်းရဲငြိမ့်မှမလားဗျာဆင်းရဲမငြိမ့်ဘူးဒါကြောင့်မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကနာသီလပဒမတိနာသီလပြည့်စုံယုံမြဖြင့်၎င်းသီလလေးပြည့်စုံယုံမြနဲ့ကိုကိုကိုဆင်းရဲငြိမ့်ပြီလို့ကျင့်နာအားရမနေနဲ့တဲ့နာသီလပဒမတိနာဒူရင်ကျင့်ကိုကျင့်ကြံအထုတ်နေယုံမြဖြင့်၎င်းချို့ပုဂ္ဂိုလ်ကလည်းပဲဒူရင်ကျင့်နေကျင့်နေကြတယ် တချို့ပုဂ္ဂိုလ်တွေကလည်းပဲပြောကြတယ်တကယ်တော့ဒူရင်ဘယ်နှပန်းကျင့်ပါလဲဆိုသူတို့ကဒူရီတွေဘယ်နှပန်းကျင့်နေပါလဲဗျာဘယ်ရိတ်တမှသွားပြီးကျင့်နေပါလဲဗျာဆိုတာလေသူတို့ပြောကြတယ်ကိုကိုကိုကျင့်နှံ့နေတာမလုပ်နေတာလေကျင့်နှံ့နေတာကျင့်နှံ့နေတာထုတ်ဖို့ထုတ်ဖို့ကြီးပြောဒါလေးပြောရတာကိုတခါတည်းတော့အရသာတွေ့ရင်ခရင်တွေ့ရင်ဒါလေးထုတ်ထုတ်ပြောနေရတာကိုသူကသူကျင့်နှံ့နေသူကအော်သူများမကျင့်နိုင်တာကိုသူဒူရင်နေကျင့်နေတယ်ဒူရင်နေကျင့်နေတယ်သူက ထူးထင်ကျင့်နေဆိုတာဘုန်းကြီးတို့ယောဂီများမြတ်စွာဘုရားလက်ထက်ကတော့တကယ်အာဇာနည်ပုဂ္ဂိုလ်တွေပါတကယ်ပုဂ္ဂိုလ်တွေတာမန်ပုဂ္ဂိုလ်တွေမကျင့်နိုင်တဲ့အကျင့်တွေကျင့်ကြပါလွယ်လွယ်ကူကူကျင့်ဆိုရင်ဘုန်းကြီးတို့ယောဂီများရောကျင့်လို့မရဘူးလားဒီမှာဘုန်းကြီးတို့ယောဂီများမလပိုင်းဒူရင်လို့ဆိုတာဒီမှာစွန်စားရင်းနဲ့ကျင့်လို့ရတာပဲဧကန္တနိဒူရင်လို့ဆိုတာဘုန်းကြီးတို့ခုရိတ်တာထဲမှာကျင့်လို့ရတာပဲ သန္တမိုက်ဒူရင်ဆိုတာဆုံးကိုဟိုဟင်းကိုဒီဟင်းကိုဟိုခွက်ဒီခွက်ဒီနဲ့မစားဘဲနဲ့မိမိစားမဲ့ခွက်သေးကိုအကုန်စုပုံထည့်ပြီးတော့ပတ်လပိုင်စားအဲပိဏဘာပတ်လပိုင်ဒူတင်ခြင်းဘာဒူတင်လဲပတ်လပိုင်ဒူတင်တစ်ခွက်တည်းစားတာနှစ်ခွက်မစားနှစ်ခွက်မခံတစ်ခွက်တည်းအဲ့ဒါနဲ့ပြည့်စုံအောင်စားအေးဧကတလိဒူရင်ဆိုတာတစ်ထိုင်နဲ့စားနှစ်ထိုင်မစားမနဲ့အာယုံတစ်ခါနေ့တစ်ခါမစားဘူး မနဲ့ဖုံးပေးမယ်ဆိုရင်မနဲ့ကိုအပြည့်အဝဖုံးပေးလိုက်တဲ့နေသောမစားတော့တထက်တယ်ပဲဒါဆိုင်ရဲ့သစ္စာနေသောမှာဖုံးပေးမယ်ဆိုရင်အာရုံဆုံးမစားတော့နေမှာပဲစားရတဲ့ထိုင်တွင်ဒါဘုန်းကြီးတို့ယောဂီများဧကသနိတူတွေနေတယ်ယဟန်နေမှာမဟုတ်ပါဘူးလူပုဂ္ဂိုလ်ရောကျင့်လို့မရဘူးလားအားလုံးကျင့်လို့ရတယ်ကိုကျင့်နိုင်ရင်ကျင့်ကျင့်လို့ရတော့ဘုဟုတ္တိနာဝါအကျမ်းအမြတ်ဘုဒ္ဓတာနဲ့ပြည့်စုံလို့များချင်းတချို့ကပုဂ္ဂိုလ်တွေကအဲ့လိုဒူရင်အကျင့်လေးနဲ့ကိုကိုကိုကျင့်နေနေပြီ တရားတွေမကြိုးစားဘူးခက်ပေါ့ပေါ့ပဲအဲဒူရင်အကျင့်ကျင့်နေတယ်ဆိုပြီးတော့ဒုက္ခကိုသိရင်ကျင့်နှံ့အားရပြီးနေတဲ့ပုဂ္ဂိုလ်တွေမရှိဘူးလားယတချို့ကဘုဟုသစ္စေနာအကြမ်းမြင်တချို့ကအကြမ်းမြင်ဘုဒ္ဓဘုန်းကြီးတို့အခုသင်္นานနေတက်တယ်ပြီးတော့မှသင်္นานနေတက်တယ်ပြီးတော့မှစကားလေးအနေငယ်ပြောတတ်လာဟေးဟာတချို့ကလည်းပဲပရိစ္ဆေသမုပ္ပါသင်္นานနေတက်တယ်ဟာပရိစ္ဆေသမုပ္ပါစကားလေးတွေပြောတတ်လာတချို့ကလည်းပဲသံယုတ်တံသင်္นานနေတက်တယ် အချို့ကလည်းနိကေသင်္นานတွေတွားတက်တယ်သင်္นานတွေတက်တော့အဲ့ဒီမှာသင်္นานအကြောင်းအရာလေးတွေဆရာသမားပြောလိုက်တာလေးတွေကိုကိုပြန်ပြောတတ်တယ်ဒါပြောတတ်တာလေးကိုပဲကိုယ့်ကိုယ်ကိုသိပြီဒါဆိုရင်ဆင်းရဲငြိမ့်ပြီလို့ကိုယ့်ကိုယ်ထင်နေတာဆင်းရဲဒါတော့သိုံနဲ့ငြိမ့်မှာမလားအမလီအဲ့ဒီသင်္นานပို့ချနေတဲ့ပုဂ္ဂိုလ်တွေတောင်ဆင်းရဲမငြိမ့်မကျင့်ဆင်းရဲငြိမ့်ကိုမငြိမ့်ဘူးကျင့်မှငြိမ့်မှာဒါတော့သင်္นานလေးနဲ့တော့မရသေးဘူးအဲ့လိုဒါဆိုရင်ဘုန်းကြီးတို့ ယဟန်တော်တွေဆင်းငြိမ့်ပြီးယဟန်တာဖြစ်ကုန်ရတော့ပေါ်စားကြဆရာတော်ကြီးတွေဒေါသကြီးခံမှလွန်လို့ပြောမရရင်တခါလဲပေးရစအောင်နဲ့ကောက်ထုလာပဲကပြီးတော့အဲဒီစာရီတက်လိုက်တာမှလွန်နေတာပဲအလွန်ကိုတက်တာစိတ်စာရီအလွတ်ကိုတခါလဲဘာမှမဆိုတချို့ဆရာတော်ကြီးတွေများဆိုရင်ကျမ်းဂန်တွေဘလောက်နိုင်နေနေလဲဆိုရင်စာချတာစာကြည့်ကုန်မကြည့်တော့လမ်းဆောင်ချလမ်းဆောင်ချစာကိုဘလောက်နိုင်နေနေလဲဆိုတာ တကယ့်ကိုကြမ်းပေါက်စာလေးတွေမဟုတ်ဘူးနော်တကယ့်ကိုကြမ်းကြီးတွေအဲ့ဒီကြမ်းကြီးတွေကိုတခါလဲဈဉ္ညာလျှောက်ပြီးတော့တခါဆိုသံဆိုသံဆိုပြီးတော့တခါလဲဆိုခိုင်းတာမှန်းမသွားနဲ့ချက်ချင်းမှန်းသွားနဲ့ထောက်ဆိုတခါလဲခောက်လိုက်တယ်ဖောက်ကိုကြမ်းကိုတခါလဲဖနှောင်းနဲ့ထုလိုက်တယ်အဲ့ကြံဗမားနေပြီလေပြန်ကြည့်ချက်ချင်းတော့ဟောရွတ်နေတာတွေကိုမှားတာမှန်တာအကုန်သိတယ်ဘာသာအုပ်မှကြည့်မနေအဲ့ဒီလောက်တတ်တဲ့ပုံကိုယ်တွေလည်းပဲခွန်ကြီးတို့ယောဂီများဆင်းရဲငြိမ်းမမလား မကျင့်မဲနဲ့တော့ဆင်းရဲမငြိမ်ဘူးရှင်းကိုကျင့်ရမှာလက်တော်ဘုရားရှင်းကိုဟောထားတာရှင်းကိုကျင့်ရမှာဒါကြောင့်ကိုကိုကိုဒီလိုသင်္นานလေးတွေကျက်ပြီးတော့အကျမ်းမြတ်ဘုဒ္ဓတာလေးရှိနေတာနဲ့ကိုရှင်းနှံ့အားရမနေနဲ့အချို့ပုဂ္ဂိုလ်ကအဲ့လောက်လေးနဲ့ရှင်းနှံ့နေတာရှင်းနှံ့နေတာကိုကိုကိုကိုရှင်းနှံ့ပြီးသဘောကျတယ်သင်္นานတယောက်နဲ့တယောက်ပဲသင်္นานဟိုသင်္นานမှာတွေ့တယ်ဒီသင်္นานမှာတွေ့တယ်တယောက်နဲ့တယောက်ဒါပဲစကားပြောတယ်ဘယ်နည်းမှမလာဘူးမို့လားဘယ်နည်းမှမတွေ့လိုက်ဘူးဟောဒါပဲ ဌာနဲ့ပြီးနေကြတယ်အဲ့မှာသင်္ကန်းဟာတွေတော့ပြန်ဆွေးနွေးဖို့တော့အကြောင်းရှိဘူးမတွေ့တာပဲပြောနေဩခက်ခဲရရဲ့တယောက်တယောက်ပဲသင်္ကန်းတက်တဲ့လူမျက်နှာပဲလိုက်ကြည့်နေကြသလားမသိပါဘူးဘယ်သူမလာဘူးဒီနေ့ဒီနေ့ဘယ်သူမတွေ့ဘူးဒါပဲသင်္ကန်းတက်တာအဲ့ဒါပဲလူလိုက်ကြည့်နေသလားမသိဘူးဒါတိချစံနဲ့ပတ်သက်လို့တော့မပြောဘူးသင်္ကန်းမတွေ့တာပဲပြောနေဒါကြောင့်သင်္ကန်းတွေတက်တဲ့အတွက်ကြောင့်ရှားမြဘုသူတ္တရှိတယ်အဲ့ဒီဘုသူတ္တနဲ့ကျင်တဲ့တချို့ကလည်းပဲ သမထတရားတွေအားထုတ်တယ်သမထတရားအားထုတ်လို့တမာတိတွေရတယ်အဲ့ဒီတမာတိလေးနဲ့ကျင့်နှံ့နေကြတာရှိတယ်တချို့ကဆင်းရဲရနေရာလေးကိုချင်းကပ်တယ်အဲ့ဒီဆင်းရဲရနေရာလေးတွေကိုချင်းကပ်ပြီးတော့ဘယ်သူမှမနေနိုင်ဘူးကိုတယောက်တည်းတယောက်တည်းနေတာလေတချို့ကတောရဆောက်တည်တယ်ဆိုပြီးဒါလေးရယ်ပဲကျင့်နှံ့နေကြတချို့ကလည်းပဲအဲ့ဒီတောရဆောက်တည်တာလေးကိုဝဏဝါပီဆိုပြီးတော့ဒါလေးရှင်ရတက်ပြီးတော့ကျင့်နှံ့နေကြတာကိုယ့်ကိုကျင့်နှံ့လို့ဒါလေးကိုရှေ့ကနေပြင်းတင်ပြီးပြောနေကြတာနိ တချို့ကလည်းပဲတရားလေးတွေဘလို့ဘလို့သိနေပြီဆိုတာဒါပဲပြောနေကြတယ်အခုဘုန်းကြီးတို့မြန်မာနိုင်ငံမှာအခုဗုဒ္ဓသာသနာသာသနာတော်ကြီးဟာဘုန်းကြီးတို့ယောဂီများအတော်ကိုဆုပ်ယုပ်နေတာကိုတွေ့ရတယ်သတိထားကြည့်တော့သေချာသတိထားကြည့်မှသိတာသတိထားတဲ့ပုဂ္ဂိုလ်မှသိတာသတိမထားရင်မသိဘူးသာသနာတော်အလွန်ဆုပ်ယုပ်နေပြီတော်တော်ဆုပ်ယုပ်နေပြီအဲဒီလိုပဲကနောက်ပြီးတော့အကျင့်ဘက်ကလည်းပဲအခုတရားအထုတ်တဲ့ဘက်ကလည်းပဲ ဟိုတုန်းကနဲ့မတူတော့ဘူးခုတော်တော်ဆိုးရုံနေတယ်ဟိုတုန်းကအားထုတ်ကြတဲ့ပုဂ္ဂိုလ်တွေကတကယ်ကိုအသက်နဲ့ခန္ဓာကိုယ်ကိုလုံးဝငဲ့ညာနေတာမဟုတ်ဘူးအခုပုဂ္ဂိုလ်ကြီးကခန္ဓာကိုယ်အတော်ညာတာဘူးအတော်ကိုညာတာအသက်ဆိုတာထားပါအောင်ခန္ဓာကိုယ်ကိုသိညာတာအသိညာတဲ့အတွက်ကြောင့်ကိုတမာရီကိုမဖြစ်တော့အဲကြောင့်ဒီနေ့ကဘုန်းကြီးစီမှာရောက်လာတဲ့ပြင်သိက္ခာယဟန်တော်ဥတာဒနာတဲ့ပြင်သိယဟန်တော်15ဝါရပြီခွန်ကြီးတို့ဘုရားတာဝန် သူကလျှောက်သွားတယ်ဒီဘက်လိုမြန်မာနိုင်ငံဗုဒ္ဓသာသနာတော်ကြီးဟာတော်ဆုပ်ယုံနေပြီဗျာတဲ့ဆရာတော်ဘာကြောင့်ဖြစ်နေတာလဲတရားအားထုတ်တဲ့ပုဂ္ဂိုလ်တွေတပည့်တော်မြန်မာနိုင်ငံကိုရွေးချယ်ပြီးတော့နေတာတပည့်တော်ဟိုတုန်းကဆိုရင်ဒီမှာအတော်တော်ပြင်းပြင်းထန်ထန်ကြိုးစားအားထုတ်နေတဲ့ပုဂ္ဂိုလ်တွေတွေ့ရတယ်အခုမရှိတော့ဘူးတဲ့ကြိုးစားတာအားထုတ်တဲ့ပုဂ္ဂိုလ်ကမရှိတဲ့လောက်ဖြစ်သွားပြီတဲ့ခဏခဏလေးအားထုတ်တယ်ခဏခဏလေးအဲ့တော့ဆိုတော့ခဏခဏမှနည်းနည်းနည်းနည်းလေးတယ် နည်းနည်းနည်းနည်းလေးဆိုတာဘာကိုပြောတာလဲဆိုတော့9ရက်တို့9ရက်တို့ဒါလောက်ပဲဒီလောက်ကလေးတွေအားထုတ်ဒီလောက်အားထုတ်ရုံနဲ့တော့ဖြင့်တဲ့ဥဒယတရားဉာဏ်တော့မဖြစ်နိုင်ပါဘူးတဲ့ကဲဒီကျင့်တဲ့ဘုန်းကြီးကဥဒယတရားဉာဏ်နေနဲ့ပြောနေပြီအချင်းမဉာဏ်နေဆိုတာသာထားပါတဲ့ဥဒယဉာဏ်တော့မဖြစ်နိုင်ပါဘူးတဲ့ဒီလောက်နည်းနည်းနည်းနည်းလေးအားထုတ်နေုံနဲ့နည်းနည်းနည်းနည်းလေးအားထုတ်ပြန်တော့ရောတဲ့ပြင်းပြင်းထန်ထန်အားထုတ်သလားဆိုတော့ तू ကလက်ကလေးကိုမြောက်ပြတယ်ပေါ့ပေါ့လေးတဲ့ အလကားတဲ့အမြင်ကောင်းုံလေးအားထုတ်နေကြတယ်သူတောင်သိတယ်သူတောင်သိနေပြီနိုင်ငံသားတောင်ကဲခတ်ပြီးသိနေပြီတခါတည်းလူမြင်ကောင်းုံလေးအားထုတ်နေကြတယ်တကယ်ကိုကျူးကျူးဆန်းဆန်းအားမထုတ်ဘူးလေဒါကြောင့်ဘုန်းကြီးတို့ယောဂီများမကြိုးစားပဲနဲ့တော့ဖြင့်ငါဒီလောက်လေးဒီအရှင်လေးရှင်းနေရုံဒီသီလလေးပြည့်စုံဆင်းရဲရနေရလေးချင်းကရုံတမာတိလေးလောက်ကနရရုံ နောက်ပြီးတော့ဘုန်းကြီးတို့အကျမ်းမြတ်ဗုဒ္ဓတာကြီးပြည့်စုံယုံနဲ့တော့ဆင်းရဲငြိမ့်နိုင်ပါမလားမငြိမ့်နိုင်ဘူးကဲဆိုကြည့်လိုက်အောင်သီလလောက်တာပြည့်စုံတာနှင့်လေးရွာအပင်လွတ်ပြီးကွယ်ဟုဝမ်းသာရွှင်ပြစိတ်လက်ချ အာရ၍လည်းမနေနဲ့သီလလောက်တာပြည့်စုံတာနှင့်လေးရွာအပေလွတ်ပြီးကွယ်ဟုဝမ်းသာရွှင်ပြစိတ်လက်ချ အားရ၍လည်းမနေနဲ့တချို့ကတိနာလေးလောက်ဆောက်တည်တာဥပုံနေဟိုးကျမတို့ကဥပုံနေတိုင်းဥပုံနေတိုင်းလာပြင်းနေတိုင်းလာကွယ်နေတိုင်းရှင်းနေပြေချန်ထားတယ်မသိဘူးလာပြင်းနေတိုင်းလာကွယ်နေတိုင်းအဲ့ဒီဥပုံနေတိုင်းတိနာလေးဆောက်တည်နေတယ်ဆိုတာလည်းသူ့ကိုယ်သူကျင့်နေတယ်တချို့ကလည်းပဲဒါနာကောင်းမှုတွေပြုကြပါလေ အမြဲတမ်းကျမတို့ကအိမ်ရှိမှထွက်ပြီးတော့သံဃာတော်တွေကိုဆွမ်းနေတိုင်းလောင်းနေထားလောက်နေကျင်တာလည်းတချို့ကဆွမ်းနေတိုင်းလောင်းနေအိမ်ရှိမှသံဃာတော်တွေအများအားကြွားတယ်ဆွမ်းလောင်းနေဒါနဲ့ကျင်တတ်နေကြတာလက်တော်ဘုရားကဒီလောက်နဲ့မကျင်တတ်နဲ့ဒီလောက်လေးနေကတော့ဖြင့်နိုင်ရောသူပတိတို့ ရောက်ရောအပယ်လေးပါလွတ်ယုံမယ်တဲ့ဒီအပယ်လေးပါလွတ်ယုံလေးနဲ့ကိုကိုကိုဆင်းရဲငြိမ်းပြီလို့ပြောလို့ရပါမလား ဆင်းငြိမ်းပြီဆိုတာကဘုန်းကြီးတို့ယောဂီများကိလေသာတွေလုံးဝအကျင့်မဲ့ပယ်တတ်ပြီးမှဆင်းငြိမ်းတာဒါကြောင့်ဒါနလောက်လေးနဲ့လေရှင်းနာအာရနေလို့ဖြစ်ပါမလားသုဒါနလောက်သာပြည့်စုံဒါနှင့်လေးရွာအပင်လွတ်ကြီးကွယ်ဟုဝန္တာရွှင်ပြ စိတ်လဲချအာရ၍လဲမနေနဲ့ဟောနောက်တကစောစောကပြောတဲ့ဘဟုတုတ္တအကျမ်းမြတ်ဘုဒ္ဓတာလေးတွေသင်္นานလေးတွေသင်္นานလေးတွေလိုက်ပြီးတော့သင်္นานတွေတက်တော့အကျမ်းမြတ်ဘုဒ္ဓတာလေးတွေရတယ်တရားတွေလမ်းများနာတော့အကျမ်းမြတ်ဘုဒ္ဓတာရတယ်ဒါပေမဲ့တရားနာတဲ့အခါမှာလည်းကိုယ့်ဟာကိုယ်အမှန်နဲ့အမှန် ပိုင်းခြားဝေဖန်ပြီးသိဖို့တော့လိုတယ်နော်ယောဂီတို့တရားနာတဲ့အခါအခုဘုန်းကြီးတို့မြန်မာနိုင်ငံမှာဓမ္မကတိကတွေအားကြီးပေါ်တယ်ဒါပေမဲ့လို့အခုဘုန်းကြီးတို့နိုင်ငံတော်ကဆုံးဖြတ်ချက်တွေထဲမှာအမှားဆုံးဖြတ်ထားတဲ့ပုံကိုယ်တွေနိုင်ငံတော်ဓမ္မကတိကတွေပါနေတယ်အဲ့ဒီဓမ္မဂရိကတွေရဲ့တရားတွေအခုအမှားတွေအာရမဝါဒတွေဆိုတာအခုထုတ်ပြန်နေပြီဒါတွေလည်းပဲလေ့လာကြည့်ကြအောင်လေ့လာကြည့်ကြအောင်ဘယ်ပုဂ္ဂိုလ်တွေကိုနိုင်ငံတော်ကနေပြီးတော့ဒါ သူဟောတဲ့တရားတွေအမှားတွေသူကိုယ်နိုင်လည်းပဲတကယ်တမ်းဟိုကစံပေတွေနဲ့ထောက်ပြတော့အမှားတွေဖြစ်နေတာသူကိုယ်တိုင်ဝန်ခံထားတာတွေဝန်ခံလက်မှတ်ထိုးထားတာအဲ့ဒါတွေအခုတွေ့နေရတယ်ဘုန်းကြီးတို့စာရွက်ကလေးတွေတနည်းအားမှရောက်လာဒါဆိုရင်နိုင်ငံကျော်ဓမ္မဂရိကကိုပြိတ္တတွေအများနှစ်သက်လက်ခံနေတဲ့ဆရာတော်လားဒါပေမဲ့သူဟောတရားတွေကအမှားတွေတယ်သူဟောနေတာအမှားတွေတယ်သူတင်တန်းတွေကအမှားတွေတယ်သူသူ့ရဲ့တရားစာပေတွေကစာအုပ်တွေကလည်းအမှားတွေဒါတွေကိုအခုသူပဲဖြတ်ပါမယ်လို့သူအမှန်ခံသွားတယ် တရားတိတ်ွေတွေရောတရားစာအုပ်တွေရောခုအမှားတွေဆိုတာကိုသူကိုယ်တိုင်ဝန်ခံလက်မှတ်ထိုးအောင်ဒါကြောင့်မို့အတ္တမဝါဒကိုကဓမ္မတရားကိုလိုလားလို့ဆိုပြီးနားနေတာမသိတော့အတ္တမကိုလည်းပဲကိုကဓမ္မလို့ထင်နေတတ်တယ်ဒါကြောင့်မို့နိုင်ငံတော်ရဲ့အဆုံးဖြတ်ဝိနည်းဆရာဆိုတာရှိတယ်စာအုပ်တွေအဲဒီဝိနည်းဆရာစာအုပ်တွေကိုနိုင်ငံတော်ဒီစာအုပ်တိုက်တွေမှာရောက်ပါလိမ့်မယ် အဲ့ဒီနေရာတွေကိုလေ့လာကြည့်ရတယ်အကုန်လုံးသိပြီးတော့ဘယ်ဆရာတော်ဘယ်ဆရာတော်ဘယ်ဆရာတော်တွေဟောတရားတွေကဘယ်လိုလဲဘယ်ကဆုံးဖြတ်တွေဘယ်လိုခံနေရတယ်လဲဘယ်ပုဂ္ဂိုလ်တွေရဲ့သင်တန်းတွေလူပုဂ္ဂိုလ်တွေရဲ့သင်တန်းတွေဘယ်ဆရာတော်ရဲ့သင်တန်းတွေအဲ့ဒီသင်တန်းတွေသင်တန်းတွေကိုလိုက်နေတယ်အဲ့ဒီသင်တန်းတွေကတော့ဒီမှာနိုင်ငံတော်ကဘယ်လိုဆုံးဖြတ်ပေးထားလဲဆိုတာကိုလေ့လာဒီလိုမဟုတ်လို့ရှိရင်ကိုကတော့အဆွဲကောင်းလို့ဟာငါတို့တော့ဘယ်မှာဘယ်နေ့ဆိုရင်အားတယ်အားရနေမှုပဲသင်တန်းသွားတယ်ပဲသင်တန်းသွားတယ်ဆိုတော့ကိုလည်းပဲဟောအချင်းရာသားပဲသွားအောင်မယ် ကောင်းတဲ့အလုပ်ဆိုပြီးတော့ကိုယ်လည်းလိုက်သွားတာပဲဒါပေမဲ့လို့ဓမ္မမဟုတ်ပဲအာဓမ္မဖြစ်နေရင် ကိုယ်မှဓမ္မနဲ့အာဓမ္မမဆုံးဖြတ်တတ်ရင်ဆရာအမိကိုမှားရင်တတန်တရာလုံးပါဖြစ်သွားတယ်မှောက်တတ်တယ်ဆရာအမိကိုမှားရင်တဘောင်အလေးမဟုတ်ဘူးနော်တတန်တရာလုံးသွားတာဒါကြောင့်ဆရာအမိကိုမှန်မှုသိရေးကြည်တာဒါကြောင့်အကြမ်းမြေဘုဒ္ဓတာရှာတဲ့အခါမှာလည်းပဲဆရာအရေးမကြည့်ဘူးလားဗျာ ကြည်ကြည်ပါလေကဲဆိုလိုက်နာတိမှတ်တိလောက်တာပြေဆုံးတာနှင့်လေးရွာအပေလွတ်ပြီးကွယ်ဟုဝမ်းသာရွှင်ပြစိတ်လက်ချအာရ၍လည်းမနေနဲ့ တမာတိလောက်သာပြည့်စုံတာနှင့်လေးရွာအပေလွတ်ပြီးကွယ်ဟုဝန္တာရွှင်ပြသိလေချအာရ၍လည်းမနေနေစိတ်ငြိမ်ရာမှာ နေနိုင်တာနှင့်လေးရွာအပယ်လွတ်ပြေကွယ်ဟုဝမ်းသာရွှင်ပြစိတ်လည်းချအာရ၍လည်းမနေနဲ့အနာဂံလောက်သာ ဖြစ်နေတာနှင့်လေးရွာအပင်လွတ်ပြီးကွယ်ဟုဝမ်းသာရွှင်ပြစိတ်လည်းချအာရ၍လည်းမနေနဲ့အဲကိုကိုကိုတရားတွေအားထုတ်လိုက်တာ 10ရက်15ရက်စခန်းမှာတရားတွေဝင်အားထုတ်လိုက်တာဟိုကဆရာသမားကအနာဂံဖြစ်ပြီလို့ကိုယ်ဆုံးဖြတ်ပြီးရှင်းနှံ့မနေနဲ့ဟုတ်ကိုကိုကိုအနာဂံဖြစ်ုံနဲ့တော့ဘုန်းကြီးတို့ယောဂီများမရှင်းနှံ့နဲ့ယဟန္တာဖြစ်အောင်ကြိုးစားဖို့မလိုဘူးလားကိလေသာတွေကိုအကုန်လုံးအမြင့်ပြတ်ပယ်တတ်နိုင်ပြီဆိုမှစိတ်ချလက်ချနေတော့ဒီကိလေသာတွေမှာအမြင့်ပြတ်မပယ်တတ်နိုင်သေးရင်စိတ်ချလက်ချနေလို့ရပါမလား စုပညာဘာဝနာပြည့်စုံပါမှလေးရွာအပေလွတ်ပြီးကွယ်ဟုဝမ်းသာရွှင်ပြစိတ်လက်ချအာရနေလေတင်ပညာဘာဝနာ ပြည့်စုံပါမှလေးရွာအပေလွတ်ပြေကွယ်ဟုဝန္တာရွှင်ပြစိတ်လက်ချအာရနေလေသည်မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကပညာဘာဝနာပြည့်စုံမှကိုယ့်ကိုယ်ကိုစိတ်ချလက်ချနေကြတော့ တယ်ပညာဘာဝနာမပြည့်စုံသေးပဲနဲ့တော့ကိုကိုကိုငါတော့ဖြင့်ဆင်းရဲလွတ်ပြီးချမ်းသာပြီလို့အာရကျေနပ်မနေနဲ့ဒါနလောက်ပြည့်စုံရုံနဲ့လည်းမကျေနပ်နဲ့သီလလောက်ပြည့်စုံရုံနဲ့လည်းမကျေနပ်နဲ့သမာဓိလေးလောက်ပြည့်စုံရုံနဲ့မကျေနပ်နဲ့ဘောဓုတ္တတွေပြည့်စုံရုံနဲ့လည်းမကျေနပ်နဲ့နောက်ဆုံးကအနာဂတ်ဖြစ်ပြီဆိုရင်ကျေနပ်မနေနဲ့တဲ့ ရတမညာဘုံညာရလို့ဆင်းရဲတွေအလုံးငြိမ့်ပြီဆိုမှကိုယ့်ကိုယ်ကိုရှင်းနာလို့ဆိုတာကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကစောစောကနသီလပဒမတ္တိနစသည်ကာထာလေးကိုဟောလိုက်တာအဲ့ဒီကြတော့မှဒီယဟန်တော်မထေရများမြတ်စွာဘုရားဟောကြားတဲ့တရားကိုနာကနာခန္ဓာဉာဏ်တွင်ရှုပွားအားထုတ်လို့နောက်ဆုံးဝိပဿနာဉာဏ်နဲ့မဉာဏ်နဲ့ဆင်ဆင်တက်ပြီးတော့အဲ့ဒီကြမှာကိလေသာအသောပုံခန်းပြီးတော့ယဟန်နာမထေရတွေဖြစ်ကြတာ ဒါကြောင့်ဘုန်းကြီးတို့ယောဂီများပညာဘာဝနာဖြစ်အောင်ရှင်းကြံအားထုတ်ဖို့မလိုအပ်ဘူးလားဗျာနတ်သီလပဒမတေနာဘဝသစ္စေနာဝပနာအထာဝံသမာတိလာဘေနဝိဝိဒတယနေနဝံဘူတံမိနိကမံဒုက္ခံအပုဒုဇနသေဝိတံဘေကဝေတတမပါတိအပတ္တောအတဝေခယံ နသီလပရမတ္တေနာသီလနှင့်ပြည့်စုံယုံမြခြင်း၎င်းနသီလပရမတ္တေနာဒုတင်အကျင့်မြဖြင့်ပြည့်စုံယုံမြခြင်း၎င်းဘုဒ္ဓစေနာဝါကြာမြင်ဘဝတုတ္တနှင့်ပြည့်စုံယုံမြခြင်း၎င်းအထဒုမတပံတမတိလာဘိနတမရိတရားကိုရယုံမြခြင်း၎င်းဝိဝိတတေနေနာဝဆင်းရဲနေရကိုနေနိုင်ယုံမြခြင်း၎င်း တိလာဘိနာတမာရိတရားကိုရယုံမျှဖြင့်၎င်းဝိဝိတတေနေနဝါစိတ်ငြိယာနေရာကိုချင်းကပ်ပြီးနေနိုင်ုံများဖြင့်၎င်းအပုဒုဇနသေဝိတံပုဒုဇင်းတို့သည်မမီဝဲအပ်သောနိကမန္တုကနာဂံမိကိုချမ်းသာကိုကုသမိတေရောက်ဤဟု၍၎င်းဘေကုယဟံသည်အတောကိယအတောတရား၄ပါးတို့၏ကိယကုံယအရတမေအရတကိုချမ်းသာတို့ အပတုမရောက်သေးသည်ရှိသောဝိသသံတတယရာခြင်းတို့မှာပါတိမေနှင့်ဝါမဖြစ်ပါလေနှင့်ဣတိဤသို့ဘဂဝါတို့ဘုန်းတော်တခင်ဖျားရှင်ကိုရောမြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်း